ဒီနေ့တော့ဝိရိယသံဘောစဉ်တရားနံပါတ်3ပฏิသံဘောစဉ်ပြီးပြီဓမ္မဝိဇ္ဇသံဘောစဉ်ပြီးပြီဝိရိယသံဘောစဉ်ဆိုတော့ဝိပဿနာနေရာမှာတော့အဓိကအကြောင်းတရားပေါ့ဝိရိယရှိမှဖြစ်နိုင်တယ်ဝိရိယမရှိမှဖြစ်နိုင်ဘူးဘယ်တရားမျိုးမဆိုဝိရိယရှိမှဖြစ်တယ်ဝိရိယသံဘောစဉ်တရားဒီနေ့လုံလာဝိရိယအစွဲရှိဖို့တိုက်တွန်းတဲ့တရားပေါ့

ဘာဝနာပါရိပူရိဟောတိတင်စပသနာတိဘေကဝေယဟန်တို့ဣဒဤသာသနာတော်၌ဘိက္ခုယဟန်သည်ဝါယောဂီပုဂ္ဂိုလ်သည်ဣဇတံကိုတွင်သန္တာ၌သန္တံထင်ရှားရှိသောဝိရိယသံဘောဇင်ကံဝဝိရိယသံဘောဇင်တရားကိုမူလီမေငါဣဇတံကိုတွင်သန္တာ၌ ဝိရိယသံဘောဇဉ်ကောဝိရိယသံဘောဇဉ်တရားသည်အတ္တိရှိ၏ဣတိဤသောပသနာတိသိရမည်ဣဇတံကိုတွင်သန္တာ၌အတ္တတထင်ရှားမရှိသောဝိရိယသံဘောဇဉ်ကံဝဝိရိယသံဘောဇဉ်တရားကိုမူလီမေငါဣဇတံကိုတွင်သန္တာ၌ဝိရိယသံဘောဇဉ်ကောဝိရိယသံဘောဇဉ်တရားသည်အနတ္တိမရှိသေးပေဣတိဤသောပသနာတိသိရမည်ယထာသအကျင့်ချင်းရအဖြစ်လီ အနုပ္ပန္နတာရှိကမဖြစ်ဘူးသေးသောဝိရိယသံဘောဇင်ကသဝိရိယသံဘောဇင်တရားဤဥပ္ပါဒယခုအတိတဖန်ဖြစ်ပေါ်၍လာရင်သည်ဟောသည်ဖြစ်၏တင်စထိုဖြစ်ပေါ်လာတဲ့အကြောင်းကိုလည်းပဇာနာတိတိယမိယထာဇအကျင့်ချင်းရအဖြစ်လီ ဥပ္ပန္နတာဖြစ်ပေါ်လာပြီးသောဝိရိယသံဘောဇင်ကသဝိရိယသံဘောဇင်တရားဤဘာဝနာပါရိပူရိမိမိတန္တာနဲ့အပြည့်အစုံပွားများပြီသည်ဟောသည်ဖြစ်၏ သင်္ဆထုတ်ပွားများပြီးတဲ့အကြောင်းကိုလည်းပါဇာနာတိသိရမည်ဣတိဤသို့ဝိရိယသံဘောစဉ်ကာသဝိရိယသံဘောစဉ်တရားဤဥပ္ပတိန်ဖြစ်ပုံခြင်းအရာကိုဒေသေတိကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါ၏တတိယောဂိယသံဓမ္မာ ဝိရိယသံဘောဇဉ်တရားတွေဖြစ်နေတဲ့ဆိုရင်ဖြစ်မှန်သိရမယ်နံပါတ်1ယောဂိယသာနာမဝိရိယသံဘောဇဉ်တရားတွေဟာလုံးဝမဖြစ်ပေါ်သေးဘူးဆိုရင်မဖြစ်မှန်သိရမယ်နံပါတ်3ယောဂိယသံဓမ္မဝိရိယသံဘောဇဉ်တရားတွေဟာရှေ့ကထက်ပုံမထူးခြားပြီးတော့ဖြစ်ပေါ်နေတယ်ဆိုရင်အဲ့ဒီထူးခြားချက်ကိုသိရမယ်နံပါတ်4ယောဂိယသံဓမ္မဝိရိယသံဘောဇဉ်တရားတွေဟာ အပြည့်အစုံပွားများပြီးပြီဆိုရင်အပြည့်အစုံပွားများပြီးမှသိရမယ်ဘယ်နှချက်သိရမှာလဲလက်ချက်ဘောဇင်တရားတစ်ခုတစ်ခုမှအဲ့ဒီပြီးဖို့ဒီနည်းလက်ချက်လက်ချက်ရှိတာပါပဲနောက်ဝိရိယတန်ဘောဇင်ဝိရိယဆိုတာထက်ထက်မြက်မြက်ဖြစ်တဲ့တရားတစ်မျိုးပဲလောကီရေရာမှာပဲဖြစ်ဖြစ်လောကုတ္တရာရေရာမှာပဲဖြစ်ဖြစ် ဓမ္မရည်ရမှာပဲဖြစ်ဖြစ်ဝီရိယဇွဲလုံးလာဝီရိယထက်မြက်တဲ့ပုဂ္ဂိုလ်မှသာလဲအထက်တန်းရောက်တယ်ဇွဲလုံးလာဝီရိယမရှိတဲ့ပုဂ္ဂိုလ်မှအထက်တန်းဘရောမှမရောက်ဘူးဉာဏ်ပညာဘလောက်ပဲထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်စေကမူဇွဲလုံးလာဝီရိယမရှိရင်မဖြစ်မြောက်ဘူးဒါကြောင့်ဉာဏ်ကောင်းတဲ့ပုဂ္ဂိုလ်နဲ့ဝီရိယရှိတဲ့ပုဂ္ဂိုလ်နှစ်မျိုးမှာဉာဏ်ကောင်းတဲ့ပုဂ္ဂိုလ်များကအထက်တန်းရောက်တာအမတန်ရှားတယ် ဝိရိယကောင်းတဲ့ပုဂ္ဂိုလ်ကလည်းအဖြတ်တန့်ရောက်တယ်လောကမှာလောကရေးရမှာရောဓမ္မရေးရမှာရောလောကုတ္တရရေးရမှာအားလုံးမှာပေါ့ဝိရိယရှိဖို့ရည်ကြီးတယ်ခုတရားအထုတ်တဲ့ယောဂီများလည်းဒီအတိုင်းပဲပေါ့လုံလာဝိရိယဇွဲရှိတဲ့ယောဂီများကြတော့ရဲပေါင်းတယ်မကြဘူးတရားတွေပြီးဆုံးသွားတယ်ဝိရိယနဲ့တဲ့ယောဂီများကြတော့တရားကတော်တော်နဲ့မပြီးဆုံးနိုင်ဘူးအကျဉ်းချင်းဖန်ဖန်ထက်ထက်လဲလဲလုံလာဝိရိယရှိဖို့ တတိဝိရိယရှိဖို့အင်းအမြဲတမ်းတတိပြည့်ပြီလည်းပဲတချို့ကလိုက်နာခြင်းမှလိုက်နာတယ်ဝိရိယတန်ဖိုးစဉ်တရားတဲ့ကို့မှာဘလောက်ဝိရိယရှိတယ်ဆိုတာကိုယ့်ကိုနားလည်ဖို့လိုတာပါပဲဝိရိယတန်ဖိုးစဉ်ရဲ့လက္ခဏာရာသပိစုပဋ္ဌံအဲ့ဒီသုံးပါးကိုသိရမယ်ဝိရိယတန်ဖိုးစဉ်ကဝိရိယတန်ဖိုးစဉ်တရားသည်ဥဒ္ဒါဟလက္ခဏော ကြောင့်ကြပြုလို့အာထုတ်ခြင်းလက္ခဏာရှိ၏ဥဒ္ဒါလက္ခဏောယတိဆင်းရဲကြိတ်အံခဲ၍အမြဲသီးခံခြင်းလက္ခဏာရှိ၏ဝိရိယရှိတဲ့ပုဂ္ဂိုလ်ဆိုတာဟာဆင်းရဲကိုသိခံနိုင်ရတယ်ချမ်းသာဆိုတဲ့တရားဟာသိခံနိုင်တဲ့မှဆင်းရဲကိုခံနိုင်မှချမ်းသာဆိုတဲ့တရားဖြစ်နိုင်တယ် ဆင်းရဲကိုမခံနိုင်ရင်ချမ်းသာခြင်းဆိုတာတရားရရှိဖို့မလွယ်ကူဘူး။ဒါကြောင့်ရာသီဆင်းရဲကြိတ်အံခဲ၍အမြဲသီးခံခြင်းလက္ခဏာရှိ၏။ယောဂီယခန္ဓာကိုယ်မှာနာရာကျင်တာကြိုက်တာခက်တာစတဲ့အခန့်ခက်တဲ့ဒုက္ခဝေဒနာတွေပေါ်လာရင်မပြောင်းမရွှေ့ပဲနဲ့ထို့ဒုက္ခရသဘောတရားတွေညံထက်မှထင်ရှားအောင်သိခံပြီးမှန်ရမယ်။လုံလဝူရိယဇွဲရှိစေရမယ်တဲ့ အမြဲတမ်းကြောင်းကြပြုလုပ်အထုတ်ခြင်းသဘောရှိနေရမယ်အဲ့ဒါဝိရိယသံဘောဇဉ်ရဲ့လက္ခဏာသဘောလို့ခေါ်တယ်ဝိရိယရှိတဲ့ပုဂ္ဂိုလ်ဆိုတာဟာတစုံတစ်ခုအမှုကိစ္စကိုပြုလို့ရတဲ့အတွက်ရရှိမဲ့ဒုက္ခကိုမကြောက်မရွံ့သိခံနိုင်စွမ်းရှိရတယ်ယောဂီတို့မိမိရဲ့လောက်ရတန်ဖို့လောက်အရတန်ဖို့အကျုပ်တယုတ်ဒီအထိကြိုးစားရတယ် အလုဒ္ဒါလိုပြီးတော့အကျိုးကမတက်ရောက်ဘူးမထိရောက်ဘူးဆိုရင်ဒီအလုံးဟာအလကားပဲဒါကြောင့်ဇွဲလုံးလာဝိရိယရှိတဲ့ပုဂ္ဂိုလ်ဆိုတာဟာတစုံတကူအမှုကိစ္စကို ပြုလို့ရတဲ့အတွက်ရရှိမဲ့ဒုက္ခကိုဆင်းရဲကို မကြောက်မရွံ့သိခံနိုင်စွမ်းရှိရတယ်မကြောက်မရွံ့သိခံပြီးတော့အမြဲတမ်းကြောင်းကြပြုလို့အထုံနေရတယ်အလုံးဤအကျိုးပေါ်သည့်အထိအထုံရတယ် အဲဒါလို့အထုံနိုင်စွာရှိတဲ့ပုဂ္ဂိုလ်မျိုးကိုသာလျှင်ဇွဲလုံးလာဝိရိယရှိတဲ့ပုဂ္ဂိုလ်လို့ခေါ်တဲ့အဲ့ဒီပုဂ္ဂိုလ်မျိုးတန်တာမှာဖြစ်နေတဲ့ဝိရိယဟာဒါဥဒ္ဒဟာလက္ခဏာပဲအမြဲတမ်းကြောင်းကြပြုလို့အထုခြင်းလက္ခဏာရှိသောတရားပဲလို့မှားရမယ်လောက်တာလို့ပြီးတော့အကျိုးကမရဘူးဆိုရှင်အဲ့ဒီလုပ်ငန်းဟာအောင်မြင်တယ်လို့ဆိုမလားမအောင်မြင်ဘူးလို့ဆိုမလားမအောင်မြင်ပဲမအောင်မြင်နိုင်တဲ့လုပ်ငန်းတစ်ခုကိုပင်ပန်းဆင်းရဲဒုက္ခခံရတဲ့အတွက်အကျိုးရှိသလားအကျိုးမရှိဘူးလား ကျိုးမရှိဘူးအကျိုးမရှိတဲ့လုပ်ငန်းတစ်ခုဟာကိုယ်ကိုကြိုတင်စဉ်းစားထားမယ်ပေါ့ဒီလုပ်ငန်းဟာအကျိုးရှိမလားမရှိဘူးလားစဉ်းစားကြည့်အကျိုးရှိမဲ့ဆိုမှလုပ်ရတယ်အကျိုးမရှိဘူးဆိုရင်မလုပ်ရဘူးမိမိတွဲဖြစ်စေသူတစ်ပါးတွဲဖြစ်စေအကျိုးရှိနိုင်တယ်ဆိုတဲ့အလုံးမျိုးကိုသာလုပ်ရတယ်ခုဒီမှာတရားထူတဲ့ယောဂီတွေဆိုတာအကျိုးရှိတဲ့အလုံးလားအကျိုးမရှိတဲ့အလုံးလားဘာအကျိုးတွေရှိတာတော့ဘာအကျိုးတွေရှိတာတော့တရားထူတာပင်ပန်းတဲ့အကျိုးတွေလား ဘာအကျိုးတွေလဲဘာအကျိုးတွေရတာတော့ပြောမတားဘူးနော်ဘာအကျိုးရမှတောင်းတရားထိုးတာဘာအကျိုးရမှတောင်းမှမသိဘူးတရားထိုးတာတရားရတာပေါ့တရားရတဲ့အကျိုးပေါ့တရားထိုးတာဘာရတာတော့တရားဆိုတာဘယ်လိုနေလဲတော်တော်ဖြစ်နေတာယောဂီတွေနော်ယောဂီတွေတော်ဖြစ်နေတာပဲစဉ်းစားမှာပေါ့ ဒီဘုန်းကြီးကဘာများမေ့နေပါလေစဉ်းစားမှာပေါ့ဝိရိယရှိတဲ့ပုဂ္ဂိုလ်ဆိုတာဟာတစုံတစ်ခုအမှုကိစ္စကိုပြုလုပ်ရတဲ့အတွက်ရရှိမဲ့ဒုက္ခကိုမကြောက်မရွံ့သိခံနိုင်စွမ်းရှိတဲ့ပုဂ္ဂိုလ်မှာမှအကျိုးဆိုတာတရောက်တယ်အကျိုးပေါ်လာတယ်အဲ့ဒီအကျိုးပေါ်လာသည့်အထိအထောက်ရမယ်ဘာအကျိုးတွေပေါ်လာမလဲဉာဏ်တွေပေါ်လာမယ် ဝိပဿနာဉာဏ်တွေပေါ်လာမယ်လောကီဝိပဿနာဉာဏ်တွေပေါ်လာမယ်လောကုတ္တရာမဉ္ဇဉ်ဘုံဉာဏ်တွေပေါ်လာမယ်ဒီတရားတွေအကျုပ်တရားတွေပဲဝိပဿနာရဲ့နောက်ဆုံးအကျုပ်တရားဆိုတာမဲ့ဖို့တရားပဲယောဂီတို့အဲ့ဒီမဲ့ဖို့အကျုပ်တရားပေါ်သည့်အထိအာထုရမယ်တဲ့အဲ့ဒါဝိရိယသံဖို့စဉ်လက္ခဏာပဲနားကြပါဥဒ္ဒါလက္ခဏောယာတိဆင်းရဲကြိတ်အံခဲ၍အမြဲသီခံခြင်းလက္ခဏာရှိ၏ဥဒ္ဒါလက္ခဏောကြောင့်ကြပြုလို့အာထုခြင်းလက္ခဏာရှိ၏အမြဲတမ်းမှန်းနေရမယ် ဗါတယ်လေခန္ဓာကိုယ်မှာပေါ်နေတဲ့တရားတွေကို ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်နားတယ်กินတယ်ကြိုက်တယ်ခက်တယ်စသဖြင့်ဒွါရ6ပါးမှာပေါ်ရပေါ်ရအာယုံတွေ ပေါ်မှာအမြဲတမ်းသိအောင်မှတ်နေရမယ်ကြောင်းကြစိုက်နေရမယ်ကြောင်းကြမစိုက်ရင်သိပါမလားမော်တော်ကားတစ်စီးဟာစဲတာမောင်းထားပြီးတော့သွားအောင်မလုပ်တတ်ဘူးဆိုရင်ဟောဒီကာသွားလို့ရရလားစဲတော့နှုတ်ထားတာပါပဲ စက်ကိုနှုတ်တာယုံနဲ့သွားတတ်အောင်မလုပ်ဘူးဆိုရင်ဟောဒီကားဟာဘာအကျိုးရှိတယ်လဲအဲဆက်လဲနှုတ်တာရမယ်သွားအောင်လဲလှုပ်တာရမယ်ဒါနားလည်ထားရတယ်ဒါရမို့ဝိရိယဆိုတာအကျိုးတရားအောင်လုပ်ရမယ်တဲ့မကြောက်မရော့အမြဲတမ်းသိခံနေရမယ်ဥဒ္ဒဟလက္ခဏာဆိုဥဥဒုက္ခလာပေသဟနံဥဒ္ဒဟောကျန်ကန်ကဥဒုက္ခလာပေတဲ့ ဆင်းရဲကိုရတဲ့အခါမှာသဟနာသိခံခြင်းသည်ဥဒ္ဒဟောဥဒ္ဒဟမိဆင်းရဲကိုသိခံနိုင်ခြင်းလက္ခဏာရှိတယ်တရားထိုင်ရခါကျတော့မဆင်းရဲဘူးလားဘယ်လိုဆင်းရဲနေတာတော့အစာဆင်းရဲအိတ်ဆင်းရဲအနေဆင်းရဲလားဘာတွေဆင်းရဲနေတယ်လဲတရားထိုင်တော့ညောင်ညာကြိုက်ခဲ့တယ်တော်တော်ပဲညောင်ညာသလားတော်တော်ပဲကြိုက်ခဲနေသလား ဆင်းရဲကိုသိခံနိုင်ရမယ်တဲ့ကာယကဒုက္ခကိုယ်ထက်မှာဆင်းရဲတဲ့တရားတွေစတတိကဒုက္ခစိတ်ထက်မှာဆင်းရဲတဲ့တရားတွေအဲ့ဒီဆင်းရဲကိုသိခံနိုင်ခြင်းဟာဝိရိယတန်ဖိုးစဉ်ရဲ့လက္ခဏာတရားပဲဘယ်ပြောင်းလိုက်ညာရွှေ့လိုက်ပဲစောင်းလိုက်ညာစောင်းလိုက်အဲ့ဒါလို အပြောင်းအရွှေ့များရင်ဒါဟာဝိရိယတန်ဖိုးစဉ်တရားကမဖြစ်သေးဘူးတထိုင်ထိုင်မှာတနာရီကြောကြောနှစ်နာရီလောက်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 ဆင်းရဲကိုအဲဒါလို့သိခံနိုင်ခြင်းသဘောတရားဝိရိယသဘောစဉ်လက္ခဏာသဘောပဲအမြဲတမ်းကြောင်းကြပြုလုပ်အထုံနေရမယ်သွားတဲ့အခါလာတဲ့အခါထိုင်တဲ့အခါစားတဲ့အခါနေတဲ့အခါအရာရာမှာအရိယာပုဒ်တွေပြောင်းရွှေ့နေသမျှအမှုရာအကုန်လုံးမှာအသေးစိတ်အမှုရာမှစပြီးတော့မျက်တောင်လေးခတ်တာကစမျက်စိလေးမှိတ်တာကစအမြဲတမ်းကြောင်းကြပြုလုပ်အထုံနေရမယ်အဲဒါဝိရိယသံဘောဇဉ်ရဲ့လက္ခဏာတရားပဲယောဂီများမျက်တောင်လေးခတ်တာမျက်စိလေးမှိတ်တာမှန်းလား ဘယ်လိုမှားတော့မျက်တောက်ခါတော့ဘယ်လိုမှားတော့ဟွန်းနာကြလို့တော့ပြော့အတန်ကြရတာပါပေါ့မှန်တယ်မှန်တယ်မသိဘူးသွားနေတာတော့တဒိုးတဲ့တဒိုးတဲ့သွားနေတာပါပဲတခါအဲ့လေမျက်စိလေးမိတာမျက်တန်လေးခတ်တာကစပြီးတော့တဲ့ဝီရိယရှိရတယ်တဲ့အိတ်တက်ကမှန်းရတာဘယ်လိုမှန်းတော့အိတ်ချင်တယ်အိတ်ချင်တယ် အဲ့ကိတ္တမှန်းတော့ဘာတွေဖြစ်လာတာတော့ဘာတွေသိလာတာတော့ပြောတော့ပြောတာပဲနော်ပြောတာပဲဘုံသာစရာကြီးပဲပေါ့မပြောတဲ့လူတွေနဲ့ဆိုင်ပြောတာပဲဝန်တာတာပါပဲဒါကြောင့်မို့အမြဲတမ်းကြောင်းကြပြုလို့အားထုတ်နေတဲ့သဘောတရားသည်ဝိရိယသဘောစဉ်ရဲ့လက္ခဏာတရားပဲလို့သူကဥဒိစ္စနဲ့ဆန့်ကျင်တဲ့သဘောတရားကဥဒိစ္စဆိုတာကစိတ်ကပြန့်လွင့်နေတယ်ဝိရိယရှိတော့အမြဲတမ်းကြောင်းကြဆိုင်နေတယ် ဥဒိစ္စနဲ့ဆန့်ကျင်ပဲသဘောရှိတယ်ဝိရိယဆိုတာစိတ်ပြန်လွင်နေရင်ဒါဝိရိယမရှိဘူးအာယုံပေါ်မှာအမြဲတမ်းကြောက်ကြစိုက်မှန်းနေရင်ဥဒိစ္စမဖြစ်ဘူးဒါကြောင့်အမြဲတမ်းပေါ်ရပေါ်ရအာယုံတွေပေါ်မှာကြောင်းကြစိုက်ပြီးတော့မှန်းနေရမယ်အချိန်ကြာကြာမှန်းနေရမယ်မိနစ်30မိနစ်40စသဖြင့်မှန်းနေရမယ်အဲ့ဒါတော့ဒီမှန်းနေလာပြီဆိုရင်ဝိရိယသံဘောစဉ်လက္ခဏာတရားတွေပေါ်လာပြီလို့မှန်းတဲ့ဒါဝိရိယသံဘောစဉ်လက္ခဏာသဘောတရားဝိရိယဘယ်လောက်ရှိတယ်ဆိုတာကိုယ့်ဟာကိုယ်နားလည်ပါတယ် ယုတ်ကရွာတရားတနေ့တနေ့မှာဘယ်နှဘယ်နှကြိမ်ထိုင်တာတော့ရှစ်ကြိမ်ရှင်းနိုင်ထိုင်တာပေါ့တခါထိုင်ရင်ဘယ်နှနိုင်ကြာတော့တခါတိုင်းဘယ်နိုင်ကြတယ်လဲတနာကြီးတနာကြီးညနေ6နာရီနေ့ထိုင်တာဘယ်နာရီထိထိုင်တာတော့9နာရီယောဂီများအဆောင်ကားလာတာကဘယ်ချိန်မှရောက်တာတော့ဒီဟို6နာရီ15မိနစ်လောက်မှရောက်တယ် တချို့ယောဂီများဟုတ်ရလားတဏှာကြီးပြည့်ရလားသူကသူ့အနေသူတွဲပြီးတော့လာတာကိုဒါနားနားလဲကိုလူတာပါပဲအဲ့ဒါဝိရိယသံဖို့စဉ်လက္ခဏာပေါ့ဝိရိယရှိရင်တော့ဝိရိယသံဖို့စဉ်တရားပေါ်နေတာပါပဲယောဂီတော့အထုသတ်မဟုတ်ပါဘူးကိုယ့်အကိုပြန်စဉ်းစားကြည့်ပါငါဝိရိယဘယ်လောက်ရှိသလဲတရားပေါ်မှာတရားရရဲ့တဲ့ဘယ်လောက်လောက်လာဝိရိယရှိသလဲလို့အဲ့ဒါလိုက်စဉ်းစားကြည့်ပေါ့ ရာသခေါ်တဲ့ကိစ္စကဘာလဲဆိုတော့ဝိရိယသံဘောဇင်ကဝိရိယသံဘောဇင်တရားသည်ဥပဓမ္မနာရသောသံပြုတ်တရားတို့ကိုထောက်ပခြင်းကိစ္စရှိ၏ဥပဓမ္မနာရသောလက်ပြုတ်ခါနီအိမ်အောင်ကြီးကိုထောက်ပြတိုင်က မလဲမပြိုရအောင်ထောက်ကံထတဲ့ကဲ့သို့သံပြုတ်တရားတို့ကိုထောက်ပခြင်းကိစ္စရှိ၏အိမ်ကြီးများအိုလာပြီဆိုရှင်ဘာဖြစ်လာတာတော့ ရိုင်လာတယ်မဟုတ်လားအဲအင်းကြီးဟိုဘက်ဒီဘက်ရိုင်လာပြီဆိုရင်ရိုင်တဲ့ဖက်ကိုဘာလို့ပြရတာတော့ကြားတိုင်းနဲ့ထောက်ထားရတယ်ဘာလို့ထောက်ထားပါလဲအိမ်ကြီးမပြိုရအောင်အဲ့ဒီအိမ်ကြီးရိုင်နေတဲ့အိမ်ဟာအိမ်အိုလားအိမ်ပြိုလားဟောအိမ်များအိုလာရင်ပြိုခါနေကြအိမ်ကြီးကဟိုဘက်ဒီဘက်ရိမ့်ရိုင်သွားတယ်ရိမ့်ရိုင်လာပြီဆိုရင်အဲ့ဒီရိုင်တဲ့ဖက်ကိုဖက်ကနေပြီးတော့ထောက်ကြတိုင်းကြီးတွေကို တိုင်တည်းထောက်ပြီးတော့ကန်ထားရတယ်ထောက်ကန်ထားရတယ်အိမ်ကြီးမပြူမလဲအောင်ပေါ့နောက်ထပ်အိမ်အစ်စ်မဆောက်နိုင်ပြီးတော့အဲ့ဒါလိုအိမ်ကြီးကိုသူခါလဲထောက်ကန်ပြီးတော့ထားရတယ်ဒါလိုပဲလေတရားထိုင်ရင်ထိုင်ရင်နဲ့လှုပ်လာဝိရိယနဲ့လာတာတစ်ခါတစ်ခါပြင်းလာတတ်တယ်ဝိရိယနဲ့လာတတ်တယ်ပြင်းလာတတ်တယ်တရားမထိုင်ခင်တဲ့စိတ်ဖြစ်ပေါ်လာတတ်တယ်အဲ့ဒါလိုလှုပ်လာဝိရိယတွေနဲ့လာပြီးပြင်းလာပြီဆိုရင်ကိုယ့်အကိုအားပေးရတယ် ထောက်ကြတာကြီးနဲ့အေကြီးကိုမလဲမပြောလဲအောင်ထောက်ကန်ထားတဲ့ကဲ့သို့ပဲနောက်ထပ်အသင်းအသေးဖြစ်တဲ့လုံလဝိရိယတွေနဲ့ထောက်ကန်ထားရတယ်ထောက်ပေးထားရတယ်အဲပြင်းတဲ့စိတ်ဘာဖြစ်သွားတာလဲပျောက်သွားတယ်ပြင်းရင်ဘယ်လိုမှန်းရတာတော့ပြင်းတယ်ပြင်းတယ်မှန်းတော့ပြင်းတဲ့စိတ်ဘာဖြစ်လာတယ်လဲပျောက်သွားတာတကယ်သိရလားဘယ်လိုပျောက်သွားတာတော့တိတ်နေတာပဲနော်မိကွန်တကူမေ့လို့ရှိရင်မဖြစ်နိုင်ဘူး အရင်နှင်းကယောဂီတွေဖြစ်တော့ဖြစ်နိုင်တယ်ခုဒီနဲ့ခုယောဂီတွေမဖြစ်နိုင်ဘူးမဖြစ်ခင်လို့နေမှာပါဒီကတော့သူဖြစ်တော့ဖြစ်နိုင်မှာပါမဖြစ်ခင်လို့နေကြမှာပါသတန်းမြုပ်တရားဆိုတာဝိရိယနဲ့ရှင်နေတဲ့တရားတွေရှိတယ်ဝိရိယနဲ့ရှင်နေတဲ့စိတ်စေတနာတရားတွေအဲ့ဒီနာတရားတွေကိုသူကအမြဲတမ်းထောက်ပပေးထားတယ်တဲ့ရွတ်ရဲရဲမရှိအောင်ပေါ့ကိုယ့်ကိုယ်စဉ်းစားကြည့်ပေါ့လေသဘောတရားကတရားထိုင်ရင်ပြင်းလာတယ်တရားဓမ္မသွားခင်ဘူးအဲ့ဒါလို့ပြင်းလာရင်ဝိရိယတွေအသိအသိအားထုတ်ပေးရတယ် ဟောငါတရားထိုင်နေတဲ့ယောဂီပဲဒီလိုပြင်းနေလို့မရဘူးပြင်းနေရင်ငါတရားရမှာမဟုတ်ဘူးအဲ့ဒါလို့ဝိရိယကိုပြန်ပြီးတော့အသေလောက်လိုက်ရင်ဝိရိယတိအတက်ပြီးတော့မလာဘူးလားအဲ့ဒီအတက်အောင်လုပ်ပေးရတယ်ကိုယ့်အကိုပြင်းတယ်မပြင်းဘူးဆိုတာသူများသိသလားကိုယ့်အကိုသိသလားသူများသိနိုင်သလားသိနိုင်ပါဘူးလေသိနိုင်တာဗောယောဂီပြင်းကြီးဗောနဘေးကလည်းသိတာဗောဒီယောဂီကတော့ယောဂီပြင်းကြီးပဲဆိုတာယောဂီခေတ်ခေတ်မသိဘူးလား ကမသိဘူးဆိုယောဂီတွေကမသိဘူးလားယောဂီတယောက်တရားထိုင်နေတာပြင်းနေတော့အိမ်ကန်းနေတယ်မသိဘူးလားဒီယောဂီပြင်းမှမသိဘူးလားအိမ်ကန်းနေတဲ့ယောဂီဆိုတာဟာယောဂီပြင်းပဲလုံလောက်တရားရှိတဲ့ပုဂ္ဂိုလ်အိမ်ကန်းပါမလားဘယ်ငိုင်းမလဲဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်ဇွဲလုံးလောက်ဝိရိယရှိရင်ဘယ်တော့မှမအိမ်ငိုင်းဘူးအမှန်ကောင်းနေရင်ဝိရိယအောက်ကောင်းနေဘယ်တော့မှမအိမ်ငိုင်းဘူးအိမ်ငိုင်းတယ်ဆိုတာဘာဖြစ်တော့ဖြစ်လာတာတော့ပြင်းလို့ဘာလို့ဖြစ်လာပါလဲ ကိုတရားနိုင်ရင်ဟောနောက်ကကွယ်ရတယ်အိမ်ကလည်းရုပ်ရည်မရှိဘူးလားရှိတယ်အဲ့ဒါလေးတရားနိုင်ရတာပြင်းတော့သူဘာဖြစ်လာတာတော့အိမ်ငိုက်လာတာဗောအဲ့ဒါလေးတွေနဲ့နှုတ်ပေးလိုက်ကုသိုလ်ရအောင်အိမ်ကလည်းရုပ်ရည်တွေရှိတတ်တယ်အဲ့ဒါလေးတွေမရှဲဘူးလူတွေကတချို့ယောဂီကမရှဲဘူးပရိသတ်အလဲသူတော်ကောင်းလည်းမတခါလဲဆိုင်ကနေဆိုင်ကနေဥပုံနေများတရားဟောရရှင်အင်းငိုင်းနေပြီရှေ့ရရှေ့တက်ကတချို့တွေကအိမ်ငိုင်းနေတာတခါလဲနောက်ကလည်းအိမ်ငိုင်းတာပါပဲအဲ့ဒါလေး ရှက်ရှက်ကြောင်းမရှိဘူးလူဆိုတာရှက်ကြောင်းရှိမှတော်ရရတာကိုအခုအရှက်ကြောင်းမရှိဘူးတရားနိုင်ရင်လည်းအိတ်ကိုင်းနေတာပဲတခါတဲ့ဟောစကားပြောရင်တော့သူ့အတန်ကကြေလောင်ကြေလောင်ပဲအဲ့ဒါတွေမျိုးအဲ့ဒါတွေမျိုးအရှက်မရှိတဲ့ယောဂီဟာတရားထိုင်တော့ဘာဖြစ်လာတာလဲအိတ်ငိုက်တယ်ဒါအရှက်မရှိတဲ့ယောဂီပဲအဲ့ဒါဟာအရှက်ကြောင့်မရှိတဲ့ယောဂီပဲဒီယောဂီတွေဟာကိုပြင်းတယ်ဆိုတာသူများကမသိဘူးလားလို့ဆိုတော့ကိုကကိုက အယောဂီအင်းကိုင်းနဲ့သွားနှုတ်တော့အိမ်မငိုက်ပါဘူးတဲ့သူကအိမ်မငိုက်ဆိုရှေ့ကိုစိုက်ကနေစိုက်နေကနေတဲ့ကိုမှန်းလဲသားပါတဲ့သူကဘယ်ဟုတ်မလဲသူကပြန်ပြီးတော့သူကသူအဖတ်ဆက်တာပေါ့ဟုတ်ရမလားอืมအဲ့ဒါရာသခေါ်တဲ့ဝိရိယသံဘောဇင်ရရာသကိစ္စကအာနဲလာတဲ့ဝိရိယတရားကိုအာထုတ်ပေးရတယ်အာတင်ပေးရတယ်အဲ့ဒါကိုဥပထမနာရာသလို့ခေါ်တယ်သံပြုတ်တရားတော်ကိုထောက်ပံ့ခြင်းကိစ္စရှိတယ်တဲ့လက်ပြုတ်ကဏီအိမ်ုံကြီးကို ကြတတ်တယ်နဲ့ထောက်ကန်ထားရသလိုပဲလေလှုပ်လာဝိရိယနဲလာရင်ဇွဲနဲလာရင်အတုမှုနဲလာရင်ရော့ရရဖြစ်လာပြီဆိုရှင်ဘာလုပ်ပြပါမလဲထောက်ပံ့ပေးရတယ်စိတ်အားကိုတက်အောင်လုပ်ပေးရတယ်အာရော်လာရင်အာတင်ပေးရတယ်ဘာလုပ်ပေးရတာတော့အာတင်လိုက်တော့ဝိရိယတုတ်တက်ပြီးတော့မလာဘူးလားတရားထိုင်ရင်လည်းပြင်းလာတယ်မိနစ်30လောက်ကြာပြင်းလာတော့ပြင်းလာတော့နိုင်ရီလေးကိုဖွင့်ကြည့်တယ် မိနစ်30ကြံသေးတယ်ငါအာတင်းလိုက်အောင်မှာပဲလို့ဆိုရှင်အာတင်းပြီးတော့မလာဘူးလားအဲ့ဒါပေါ့နောက်နောက်တစ်ခါခွဲလိုက်ပြန်ရော15မိနစ်ကြံသေးတယ်အဲအာတင်းလိုက်အောင်မှာပဲလို့ဆိုရှင်ဝိရိယအာတိုးပြီးတော့မလာဘူးလားအဲ့ဒါလို့အတက်အောင်လုပ်ပေးပါလေအဲ့ဒါဝိရိယတန်ဖို့စီရင်ရသကိုတဲ့ကိစ္စရသဘောတရားပဲအတိတ်ဆိုလင်းအတိတ်ပဲမှာကတော့ဝိရိယနဲလာရင်ပြင်းလာရင်အာတင်ပေးဘာလို့ပြရမှာလဲအာတင်ပေးတယ်ဆိုတာဘယ်နေရာမှာတင်ပေးရမှာတော့ စိတ်ကိုနည်းနည်းပြင်ပေးလိုက်ဘာလို့ပြရမှာလဲစိတ်ပြင်ပေးလိုက်ငါဝိရိယနည်းနေတယ်ငါပြင်းနေတယ်သူများတွေအထုံနေတာတော်သားပဲငါပြင်းတယ်လို့မတော်ဘူးလို့ကိုယ်စိတ်ကိုလေအတင်ပေးလိုက်တဲ့အဲ့ဒါဝိရိယသံဘောဇီယရာသခေါ်တဲ့ကိစ္စသဘောတရားပဲနောက်ထောက်ပံ့အားပေးတယ်စိတ်အတက်အောင်လုပ်ပေးတယ်လို့ဆိုတယ်ဟုတ်ပြီလားอืมဒါဝိရိယသံဘောဇီယရာသခေါ်တဲ့ကိစ္စသဘောတရား ဝိရိယနဲ့လာရင်ပြန်ပြီးတော့လုပ်ပေးအပြောင်းလုပ်ပေးရမယ်နောက်ပစ္စုပ္ပထံဝိရိယသံဘောဇင်ကဝိရိယသံဘောဇင်တရားသည်အတံသီရနာပစ္စုပ္ပထံတော့ဆုံနေခြင်းမရှိသည်အဖြစ်ဖြင့်ယောဂီညာတက်မှာထင်ရှား၍လာ၏မဆုံနေတဲ့သဘောတရားဟု၍ယောဂီညာတက်မှာထင်ရှား၍လာ၏အကျင်ကတရားထိုင်တော့ယောဂီကစိတ်ကလေးကဆုံနေနေတယ်တဲ့ဝိရိယတဲပြီးတော့အာမကောင်းဘူး အခုဝိရိယသဘောစဉ်တရားပြစ္ဆုတ်ပဋ္ဌာန်နေနဲ့ပေါ်လာပြီဆိုရှင်သူကဆုံးနေတဲ့သဘောတရားမရှိတော့ဘူးဆုံးနေတဲ့ဝိရိယမရှိတော့ဘူးအမြဲတမ်းအတေတရောဖြစ်နေတယ်ပြင်းနေဆိုတဲ့သဘောတရားသူမှလုံးဝမရှိတော့ဘူးအမြဲတမ်းသူမှဝိရိယတရားတွေဟာခိုင်မြဲနေတယ်ဝိရိယတရားတွေခိုင်မြဲလာတာသူခိုင်မြဲမှန်းသူမသိနိုင်ဘူးလားအရင်ကဆိုရှင်ကတရားထော်တာအမတန်ပြင်းတယ်ပြင်းတဲ့ခါလဲပြင်းတယ်ပြောတဲ့ခါလဲပြောတယ်အခုကျတော့ပြင်းတာဆိုတာလုံးဝမရှိတော့ဘူးအမြဲတမ်းကလုံးလာဝိရိယတွေရှိပြီးတော့ပျော်နေတယ်ဆိုတာ ကိုယ့်အကိုမသိနိုင်ဘူးလားအဲ့ဒါဝိရိယသံဘောဇဉ်ရဲ့ပြစ္ဆုပဋ္ဌာန်သဘောတရားပဲတဲ့ကိုညာထားမှာကိုယ်တိုင်သိလာတယ်ငါဝိရိယတွေအတော်ကောင်းလာပြီဝိရိယတွေအားရှိလာပြီအရင်ကလိုငါမပြင့်တော့ဘူးဆိုတာသူကသူကသူသိလာပါလိမ့်မယ်တဲ့အဲ့ဒါပြစ္ဆုပဋ္ဌာန်ရဲ့သဘောတရားတွေပဲတဲ့အဲ့သဘောတရားတွေမထင်ရှားဘူးလားတခါတခါမထင်ရှားဘူးလားထင်ရှားတယ်ယောဂီများတရားတွေတနေ့မှဘယ်နှခါပြင်းတာတော့တနေ့မှဘယ်နှခါပြင်းတယ်လဲ တရားမှမပြောနိုင်ဘူးနော်ဒါကဖြစ်နေတဲ့အမိခွန်းမှမဟုတ်ပဲကိုသူများကြားသွားအရက်စရာကြီးပဲဟုတ်ရမလားကိုစိတ်ထက်ကိုဖြည့်ကြည့်ပေါ့တပည့်တော်တော့အမြဲတမ်းပြင်းပါတယ်ဖျားလို့စိတ်ထက်ဖြည့်ကြည့်ပေါ့ဟုတ်ရလားအမြဲတမ်းဇွဲတန်တန်နဲ့အထုံနေရင်ပြည့်ဝအချိန်မရပါဘူးယောဂီတို့ငါဒီနေ့တရားရတော့မယ်ဒီနေ့တရားရတော့မယ်ဒီနေ့တရားရတော့မယ်အဲ့ဒါလို့ဇွဲရှိနေရင်ပြည့်ဝအချိန်ရှိသေးရလားရှိပါဘူး ဘယ်နှရက်ငါဘယ်နှရက်ရှိပြီလို့ဒီလိုသွားမရရဘူးဇွဲလုံးလာဝိရိယရှိရင်ဒီတရက်ရိတ်တာထက်ရောက်ဒီတရက်ပြင်းမှာပဲလင်တရားရနိုင်တယ်ယောဂီတို့တရားတုဆိုတာတရက်ကြာမှနှစ်ရက်ကြာမှခုနှစ်ရက်ကြာမှဆယ်ရက်ကြာမှတစ်လကြာမှတရားရတယ်ဒီလိုမဟုတ်ဘူးယောဂီတို့ဇွဲလုံးလာဝိရိယရှိရင်ဒီတရက်တွင်ဒီတရက်ရိတ်တာထက်ရောက်ပြီမဲ့ဇွဲကောင်းကောင်းနဲ့အထောက်ဆိုဒီတရက်တွင်မှာပဲလင်ဘာဖြစ်တာလဲတရားရနိုင်တယ်ယောဂီတွေကဉာဏ်စဉ်ရဲ့ကိုရည်နေတာကိုတွဲနေတာကိုလဲလဲချိုးပြီးတော့ လာဇန်ဘယ်နေရာလောက်ရှိပြီလာဆိုဘယ်နေရာလောက်ရှိပြီငါအထုတဲ့ရက်ကဘယ်လောက်ရှိပြီရက်ပေါင်းဘယ်လောက်ဆိုတော့ငါပါနိုင်ပြီအဲ့ဒါလေးကိုလဲလဲချိုးပြီးတော့ပြက္ခတိလေးခဏခဏတရားဒီခဏခဏချစ်ချစ်ထားတာကိုဒီနေ့တခါဒီနေ့တခါအဲ့ဒါတွေတော့မပြောဘဲနဲ့မသိဘဲနဲ့အလိုလိုတန်းနေတဲ့အတားတွေပေါ့အဲ့အတားတွေကကြတော့အဲ့အဲ့အတားတွေပေါ့အေးအဲ့ဒါလေးတွေကနားလဲဖို့လိုပါတယ်တရားဆိုတာဟာဇွဲရှိရင်ရပါတယ် ဆွဲရှင်ရတယ်ခုအမျိုးသားယောဂီနဲ့အချို့ညာယောဂီများတပန်းကြော်ကြော်ပဲရှိသေးတယ်တချို့ညာတွေပေါ်သွားတယ်ဝန်တာဆရာကြီးပဲပြောတဲ့အတိုင်းအထုတာပါပဲမဆုံးမဆုံးနေဘူးဒီနေ့မှ2နာရီလောက်ပဲသူတို့အိတ်တာပါပဲတခါလဲဇွတ်ထက်ထက်မြက်မြက်အထုသွားတာပါပဲဆန်းခါရဲ့တင်ပါပဲတရားတွေပေါ်လာတဲ့ပုဂ္ဂိုလ်တွေရှိတာပါပဲအထုတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်ယောဂီတို့ရဲကိုသွားမရတွေ့ရဘူးအထုမှုလှုပ်လာဝိရိယသာအဓိကဖြစ်တယ်နော်ဝိရိယထက်ထက်မြန်ဖြစ်အောင်လှုပ်ပေါ့ အဲဝိရိယသံဘောဇေတဆန့်ကျင်ပဲဖြစ်တော့တရားကဘာတရားလဲဆိုတော့ကိုယ်သင်္စတရားဆိုတာကိုယ်သင်္စတရားကိုယ်သင်္စဆိုတာဌိနမိတ်တပြတ်ထန်းတဲ့အကုသိုလ်စိတ္တဘကိုကိုယ်သင်္စလို့ခေါ်တယ်ဌိနမိတ်တပြတ်ထန်းတဲ့အကုသိုလ်စိတ်ကိုကိုယ်သင်္စခေါ်တယ်အဲ့ဒီကောသစ္စာဆိုတဲ့တရားဟာဝိရိယသံဘောဇဉ်တရားနဲ့ဆန့်ကျင်ဘက်တရားကောသစ္စာဆိုတာပြင်းရည်တဲ့တရားပဲပြင်းရည်တဲ့ဌိနမိတ်တရားတွေလွှမ်းမိုးလာရင်တရားထိုင်လို့မကောင်းဘူးအင်္ဂိလာတတ်တယ် ဌိနမိတာဆိုတာပြင်းတဲ့တရားပဲယောဂီတို့ဝိရိယနဲ့ဆန့်ကျင်ဘက်တရားပဲဝိရိယရှိရင်ဇွဲရှိရင်ဘယ်တော့မှမအင်ငိုက်ဘူးဘယ်တော့မှမအင်ငိုက်ဘူးကလေးတွေကွင်လေးလင်္ကာပါကျောင်းပါအတိအကျခေါ်ပြီးတော့ရွေ့ချယ်ပြီးတော့တရားဆိုင်ခိုင်းတာပါပဲမအင်ငိုက်ဘူးညာရှင်းနိုင်ရင်လည်းကိုယ်နိုင်အဲ့တစ်ချီလောက်ပဲကလေးတွေနဲ့အင်ငိုက်တယ်ဒီပြင်ကျင်မှာလုံးဝမအင်ငိုက်ဘူးတခါရခါတွေမာတောင့်ပြီးတော့တခါရပြည့်ရပြင်းစရာဘာမှမရှိဘူးလက်မလေးနှစ်ဖက်ထောက်ထားရတာ ပုံကြရလို့ဘယ်တော့မှမပြည့်ဘူးမနေ့ပိုင်းပဲဖြစ်ဖြစ်နေ့လယ်ပိုင်းပဲဖြစ်ဖြစ်ညနေပိုင်းပဲဖြစ်ဖြစ်အဆင်ပြေလို့ကလေးလေးအမတန်ကြင်ကြူစရာကောင်းတယ်အမတန်လွတ်လာဘူးတည်းကတရားတရားရှိတဲ့ကလေးတွေကိုကြောက်မှခေါ်ပြီးထိုင်ခိုင်းတယ်ကလေးဆိုတော့ကလေးလေးတည်း17နှစ်လေး7နှစ်ကွက်17နှစ်လေးဆိုတော့ညာရှင်းနိုင်တယ်ကိုယ်နိုင်ကြတဲမဟန်နိုင်ဘူးနည်းနည်းအိမ်ငိုက်လာတဲ့အခါကျတော့သူကသတိပေးရတယ်သတိပေးတော့ပြန်ပြီးတော့ထိုင်နေသွားတာပါပဲကလေးတွေအဲ့ဒါဇွဲရှိဖို့လိုပါတယ်နော် ဇွဲရှိရင်တရားမရဘူးလားဒါကြောင့်မို့ငါဇွဲရှိတယ်ဇွဲမရှိဘူးဆိုတာကိုယ့်ကိုမသိနိုင်ဘူးလားသိနိုင်ရင်ဘယ်လိုလုံးမလဲဝိရိယသံဘောစဉ်တရားဆိုတာပန်းတိုင်မရောက်ပဲငါမရနာဘူးလို့စိတ်ကိုဇွတ်တင်ထားလိုက်ပန်းတိုင်မရောက်ပဲငါမရနာဘူးလို့စိတ်ကိုဇွတ်တင်ထားလိုက်ပါယောဂီတို့ဘယ်လိုဘယ်လိုထားပါမလဲပန်းတိုင်မရောက်ပဲ ငါမနာဘူးဘာလဲလဲပန်းတိုင်ဘယ်နေရာမှာရှိတာတော့ပန်းပင်ကလေးမှာရှိတာပေါ့ပန်းတိုင်ကဟုတ်ရလားခုနပြောလာတယ်မဟုတ်ဘူးလားဝိရိယသံဘောစဉ်တရားဆိုတာဘာလဲဝိရိယရှိတဲ့ပုဂ္ဂိုလ်ဆိုတာဟာတစုံတစ်ခုအမှုကိစ္စကိုလုပ်ရတဲ့အတွက်ရရှိမဲ့ဒုက္ခကိုမကြောက်မရွံ့သိခံပြီးတော့အမြဲတမ်းကြောက်ကြဆိုင်နေရမယ်တဲ့ ဘာမှကြောက်เสียလားเสียထိเสียဘာမှမရှိเสียဘူးတဲ့ခန္ဓာကိုယ်ထဲမှာပေါ်လာတဲ့နာတာကျင်တာကြိုက်တာခက်တာတွေကိုဘာမှအရေးမဆိုင်နဲ့တဲ့မှန်းယုံတာမှန်းနေတဲ့ဒါသူ့အလိုလိုပဲဝိရိယတွေအောက်ကောင်းပြီးလာပါလိမ့်မယ်အဲ့ဒါဝိရိယသံဖို့စဉ်တရားရဲ့သဘောတရားတွေပဲတဲ့ဝိရိယနဲ့လာရင်ဘာလို့ရပါမလဲနည်းနည်းအာတင်ပေးတာနဲ့လာပြီချိနာမေတာပဲပြောင်းလာပြီလို့ပြန်ပြီးတော့ဝိရိယအတက်အောင်လုပ်ပေးဟုတ်ရဲ့လားအဲ့ဒါလုပ်ပေးရင်ကိုယ့်ကိုပြင်သွားလို့မရဘူးလား ပြင်ကြပေါ့ဒါပြင်ဖို့တရားဟောပနေတာပဲကဲဆောင်မလေးကကြောင်ကြပြုလိုအာထုတ်တတ်သည်စိအတရေအပိဒတ်သည်မစုံနေပဲစိတ်ဆွဲသံသည်ဝိရိယအမှန်ကြပေါ်စင်မီတဲ့ကဲဆောင်မလေးဆိုကြအောင်ကြောင်ကြပြုလို့အာထုတ်တတ်သည်ဒါလက္ခဏာရသဘောကြောင်ကြပြုလို့အာထုတ်တတ်သည် အမြဲတမ်းကြောင်းကြဆိုင်ပြီးမှန်းနေတယ်တဲ့ဒါဝိရိယတန်ဖိုးစဉ်လက္ခဏာကြောင်းကြပြုလုပ်အထောဒသည်စိတ်အားတရေ အားပေးဒသည်စိတ်အားတရေအားပေးဒသည်စိတ်ရောရရဖြစ်လာရင်အားပေးလိုက်တဲ့ပြင်လာရင်အားပေးလိုက်တဲ့ဒါကရာသခေါ်တဲ့ကိစ္စရသဘော စိတ်အားတရေအားပေးရသည်မဆုံနေပဲစိတ်ဆွဲတန်သည်မဆုံနေပဲစိတ်ဆွဲတန်သည်ဒါကပြစ္ဆုပဋ္ဌာန်ရဲ့သဘောအရင်ကဆိုရင်ကဇွဲမရှိဘူးအခုတော့ဇွဲကောင်းလာတယ်လို့မဆုံမနစ်သဘောတရားထင်ရှားလာတယ်တဲ့မဆုံနေပဲစိတ်ဆွဲတန်သည် ဝီရိယမှတ်ကြပေါ်စေမည်ကြောင်းကြပြုလို့အာထုဒ္ဒသည်စိတ်အားတရေအာဘိဒသည်မဆုံနေပဲစိတ်ဆွဲတန်သည်ဝီရိယမှတ်ကြပေါ်စေမည်ကဲဆိုကြည့်ပါ ကြောင်း17ပါးလိုအပ်တယ်ယောဂိယသန္တာမဝိရိယသံဘောစဉ်တရားဒီအကျိုးတရားဖြစ်ပေါ်လာရန်အကြောင်း17ပါးလိုအပ်တယ်ဘယ်နှပါးလိုအပ်တယ်လဲอืม17ပါးလိုအပ်တယ်တဲ့ဘာတွေလဲဆိုတော့အပါယဘာယအပါယဘယပစ္စဝခဏတာတဲ့အပယ်ဘေးကိုဆင်ခြင်ထားရမယ်တဲ့နံပါတ်1အင်္ဂါက အပါယဘယပစ္စဝကနတာ အပယ်ဘေးကိုအပယ်ဘေးဆင်းရဲကိုဆင်ခြင်နိုင်ရမယ်ဘယ်လိုဆင်ခြင်ရမလဲဆိုတော့တရားထိုင်ရင်ထိုင်နေပြင်းလာတယ်ဩငါအကယ်၍ပြင်းနေမယ်ဆိုရင်တရားရနိုင်တာမှမဟုတ်ဘူးတရားမရဘဲနဲ့များသေသွားရင်တော့ပြန်ကအပယ်လေးဘုံမှာသွားဖြစ်မှာပဲအပယ်လေးဘုံများရောက်ရင်တော့ပြန်အင်မတန်ဆင်းရဲမှာပဲဆိုပြီးတော့အပယ်ရဲ့အပယ်လေးဘက်ဒုက္ခကိုဆင်ခြင်ရတယ် တရားထိုင်ရင်ထိုင်ရင်နဲ့ဝိရိယနဲ့လိုက်ပြင်းလာရင်ဘာကိုဆင်ကျင်ရတာတော့အပယ်ပုံသားတတ္တဝါတွေမဆင်ရဘူးလားလူနဲ့အတူနေတဲ့တရိษံကိုကြည်ကျဲတုံငှဲတို့ခွေးတို့ဝဲတို့ဖိတ်တို့လူတွေတန်ပြန်နှိမ့်ဆက်ညှင်းပါတာသူတို့ မခံရဘူးလားသူတို့ဘလောက်ဆင်ရတယ်အဲ့ဒါစဉ်းစားကြည့်ပေါ့ဘလောက်ဆင်ရတယ်လဲအပယ်ပုံသားတတ္တဝါတွေဟာလူတွေနှိမ့်ဆက်သမျှ တန့်ပြနှိမ့်ဆက်ညှိပန်းခံရတယ်ဘလို့ဆင်းရတယ်လဲအာဆင်ရကြီးတရားထိုင်ရင်ထိုင်ရင်နဲ့ပြင်းလာရင် အပယ်ဘက်ကိုဆင်ခင်ပါစဉ်းစားပါတယ်တရားမရဘဲသေသွားရင်ကအပယ်လေးပါလာမယ်အပယ်လာတော့ငါမြတ်ကြီးဒုက္ခတွေခံစားရမယ်ခုတရားထိုင်နေတဲ့ဒုက္ခဟာဘာမှမဟုတ်ဘူးဘာမှမပြော့ပြော့ဘူးလားအပယ်အပယ်ရဲ့ဆင်းရဲနဲ့နှိမ့်စာလိုက်ရင်ဘာမှမဟုတ်ဘူးဆိုတာကိုယ့်ကိုစဉ်းစားစဉ်းစားရမယ်ဒါကြောင့်မို့တရားထိုင်ရင်ထိုင်ရင်နဲ့စိတ် ဟောပြင်းလာရင်ဝိရိယနည်းလာရင်ဘာကိုစဉ်းစားရပါမလဲအပေဘုတ်စဉ်းစားရင်ဘာဖြစ်လာမလဲသူကဝိရိယတွေနည်းနည်းအတက်လာမယ်လေကြောက်လာရင်နည်းနည်းအတက်လာတာကိုဟုတ်ရဲ့လားဆိုပါတော့မသာအတုပါးတွေဖွားခါကြတော့သူများတွေသေတာတွေမြင်ခါရစိတ်ထဲမှာဘလို့နေတာတော့အဲငါလည်းတနေ့တော့သေမှာပဲလို့မကြောက်ဘူးလားကြောက်တယ်အခုကဒီတိုင်းပဲတဲ့အပေဘေးကိုကြောက်ရမယ်တဲ့ တရားမရဘဲသိသားရင်ဘယ်ရောက်နေတာတော့ဘယ်ရောက်နိုင်သူကနဲ့သူကပြောနေတာပေါ့တရိစ္ဆာန်တွေကြည့်ပါလားခွေးတွေဝဲကြည့်ပါလားသူမပြောဘူးလားခွေးတွေဘာပြောတာတော့တို့ပြင်းတယ်လို့ကပြောရလားခွေးတွေ အပယ်ပုံသားတွေကြည့်ပါလားလို့သူကနဲ့သူကပြောနေတာပါပဲယောဂီတော့နိုင်မှမဆင်းရဲဘူးလားဆင်းရဲတယ်နံပါတ်1ဒါနံပါတ်1အပယ်ဘက်ကိုဆင်းနေဆင်ကျင်တရရမယ်တဲ့နံပါတ်2အာနိကန္တဒတဝိတာ အာနိတာကသတ္တဝိတာဆိုတာဝိရိယရဲ့အကျိုးကိုမျှော်မြင်တတ်ရမယ်သိခင်တတ်ရမယ်ဝိရိယရှိမှတရားရမယ်ဝိရိယမရှိရင်တရားမရနိုင်ဘူးလို့ဝိရိယရဲ့အကျိုးကိုသင်ခင်တတ်ရမယ်လှုပ်သွင်းတတ်ရမယ်တဲ့ပြီးနေတဲ့ပုဂ္ဂိုလ်တရားရနိုင်ပါမလားဝိရိယရှိမှတရားရမယ်ဟုတ်ရလားဒါကြောင့်မို့ငါပြင်းနေရင်တော့တရားရမှာမဟုတ်ဘူးအခုလိုပြင်းပြင်းရေးနဲ့ဒီနေ့လားလဲပြင်းပြင်းရေးရေး ဘာမှလျှောက်စရာမရှိတဏှိလာလည်းပြင်းပြင်းဘာမှလျှောက်စရာမရှိဒီလိုနေရင်တော့ငါတရားရမှာမဟုတ်ဘူးဝိရိယရှိမှတရားရမယ်ငါကြိုးစားမှတော်မယ်ဆိုပြီးတော့ဝိရိယအကျိုးကိုမြင်ရမယ်တဲ့ဘာကိုမြင်ရမှာလဲမြင်ရမယ်ပြင်းလိုက်ရင်ဘာကိုစဉ်းစားရမှာလဲဝိရိယအကျိုးကိုမြင်ရမယ်ဒါနံပါတ်2ကုလာပြီလေအပယ်ကိုလည်းစဉ်းစားရတယ်ဝိရိယအကျိုးကိုလည်းမြင်ရမယ်ဟုတ်ရဲ့လား ပြင်းတဲ့ပုဂ္ဂိုလ်တရားရပါမလားမရပါဘူးမရဘူးဆိုရင်ဘာဖြစ်လို့ယောဂီတွေပြင်းနေရတာတော့ကြာစဉ်းစားလိုက်ပေါ့ပုဂ္ဂိုလ်စဉ်းစားလိုက်ပေါ့ဟောပြီနော်နံပါတ်3ဂမနာဝိထိပစ္စဝခဏတာဂမနာဝိထိပစ္စဝခဏတာဆိုတာကဘုရားပစ္စကဗုဒ္ဓအရိယတဝါကအရှင်ကောင်းရှင်များတွေဟာဒီလုံလဝုရိယလမ်းစဉ်နဲ့ပဲနိဗ္ဗာန်ကိုကူးသွားကြပြီ ငါလည်းပဲဘုရားတိစ္ဆကဗုဒ္ဓအရိယသဝကများရဲ့လမ်းစဉ်အတိုင်းငါလည်းလိုက်မှတော်မယ်ဆိုပြီးတော့လမ်းစဉ်ကိုယူတရတယ်တဲ့ဘုရားတိစ္ဆကဗုဒ္ဓအရိယတဲ့နိဗ္ဗာန်ကိုဝင်သွားတာပြည့်တဲ့ပုဂ္ဂိုလ်တွေလားမပြည့်တဲ့ပုဂ္ဂိုလ်တွေလားမပြည့်တဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒီလမ်းစဉ်ကိုလိုက်ဖို့မလိုမလိုဘူးလားယောဂီများမှာအဲဒါကိုစဉ်းစားရမယ်လေကျင့်စဉ်လမ်းစဉ်တရားကိုယူပြရမယ်လေဘုရားတိစ္ဆကဗုဒ္ဓအရိယသဝကားတွေဟာဒီလမ်းစဉ်တိုင်းသွားတာပါပဲ ငါတို့လည်းဒီလမ်းစဉ်တိုက်သွားမှတော်မယ်ဆိုတဲ့လမ်းစဉ်ကိုယူပြီးလေးစားရတယ်တဲ့ကျင့်စဉ်တရားကိုယူပြီးလေးစားရတယ်တဲ့မပြင့်ရဘူးတဲ့ဘယ်နှပါရှိသွားပြီလဲ၃ပါးနံပါတ်၄ပိန္ဒပါဒပါစယနာတာဆုံးစုတန်းတဲ့ပုဂ္ဂိုလ်တွေပေါ်မှာသနာညတာရသဘောရှိရမယ်ငါတို့ကိုနေ့စဉ်နေ့တိုင်းမနေရောနေရောဖွံ့ကျွေးနေတယ် အကရွေ့ပြင်းပြင်းရည်နဲ့ငါတို့နေမယ်ဆိုရှင်တို့မှလည်းအကျိုးမများဘူးဆုံးတကတကမှများလည်းအကျိုးမများဘူးဆုံးလူရှင်ကြောင်းတော့ကြောင်းလူရှင်ပစ္စည်းလေးပါးတကတကမှတွေအကျိုးရအောင်တရားအထုမှတော်မယ်ဆိုပြီးတော့အဲ့ဒီဆုံးတရားကားတွေပေါ်မှာတဏှာညှတာတဲ့စိတ်ရှိရမယ်တဲ့တရားအထုတဲ့ပုဂ္ဂိုလ်တွေကိုဆုံးလူတတ်တော့လူတတ်တဲ့ပုဂ္ဂိုလ်တွေအကျိုးရှိသလားမရှိဘူးလားနော်တရားများများအထုလေလေသူတို့မှအကျိုးများလေလေပဲ ပြင်းနေရင်အကျိုးများပါမလားဒါကြောင့်မို့မိမိတို့ကိုနေ့စဉ်နေ့တိုင်းဆွန့်ကွန်းလှူဒန်းနေတဲ့ပုဂ္ဂိုလ်တွေကိုတဏှာညာတာပြီးတော့တရားကိုကြိုးစားအထောက်ရမယ်တဲ့တခါတိုင်းဘိုက်အကြည့်စပြီးတော့အခန်းထဲမှာသွားအိမ်မနေနဲ့တဲ့အလွတ်လဝိရိယအဆုအထုတ်ပြီးတော့လုပ်ပါတဲ့ဘယ်နှပါရှိသွားပြီလဲနံပါတ်5ဓာယိဇာမဟာတာပစ္စဝကနာတာ ဒါယသမဟာတာပစ္စောကနာတာဆိုတာလောကမှာမိဘမှာရှိတဲ့အမွေတွေကိုဘသူတွေရနိုင်တယ်လဲပန်းဆိုသမီးဆိုတွေရနိုင်သလားဘသူတွေရနိုင်တာတော့ပန်းကောင်းသမီးကောင်းပန်းလိမ္မာသမီးလိမ္မာများသာလျှင်မိဘရဲ့အမွေကိုခံယူထိုက်တယ်လို့ပဲတဲ့မြတ်စွာဘုရားရှင်ဓမ္မအမွေတော်ကိုလည်းပဲလိမ္မာရတပိသဝကတွေသာလျှင်ရနိုင်တယ်ဒါကြောင့်ငါလည်းပဲ ဖခင်ကြီးတော်ဖြစ်တဲ့ဘုရားရှင်အမွေကိုငါရအောင်ခံယူမယ်ဆိုတဲ့စိတ်ရှိသေးရတယ်တဲ့ဘုရားရဲ့အမွေဆိုတာ သူတော်ကောင်းဥစ္စာ9ပါးပဲယောဂီတို့ဟုတ်ရလားအဲဘုရားရဲ့အမွေကိုခံထိုင်အောင်အမြဲတမ်းကြိုးစားအထောက်ရမယ်တဲ့သူတော်ကောင်းတရား9ပါးဆိုတာအမထောကရနိုင်ပါမလားအထောမှရမယ်ဒါရမို့သားကောင်းသမီးကောင်းများသာလျှင်မိဘရဲ့အမွေကိုခံယူထိုက်တဲ့ကဲ့သို့လိမ္မာတဲ့သာဝကတပည့်တွေသာလျှင်ယောဂီများသာလျှင် မြတ်စွာဘုရားရှင်ရဲ့အမွေကိုရထိုက်တယ်ဓမ္မအမွေကိုခံယူထိုက်တယ်တဲ့အခုယောဂီများဘုရားအမွေကိုခံနေတာမဟုတ်ဘူးလားဘုရားကဘာအမွေပေးထားတာတော့ဓမ္မအမွေပေးနေတယ်တရားအမွေမပေးဘူးလားသင်တို့မပြင်းနဲ့အာထုရသီလကိုစောင့်ကြည့်ကြသမာဓိကိုထူထောင်ကြပညာဖြစ်အောင်လုပ်ကြဘုရားမပြောဘူးလားမပြောဘူးလားအဲပြောနေတယ်ဘုရားပြောတဲ့အတိုင်းယောဂီများအာမထိုးဘူးလားဘာလို့အာထုံနေတာတော့ဘုရားအမွေရအောင်ပေါ့ ခုအမွေမရရသေးဘူးမဟုတ်လားအဲတရားရရင်တော့ဘာဖြစ်ပါမလဲအမွေရပြီတရားမရသေးဘူးဆိုလို့ရှိရင်အမွေမရသေးဘူးအယောဂီများအမွေလိုချင်တာမလိုချင်ဘူးလားအမွေလိုချင်ရင် စကားများများပြောကြပါယောဂီများဟောစကားများများပြောကြအမွေတော့လိုချင်တယ်လိုချင်မှတော့ပြီးသားပဲနော်နံပါတ်6တန်ထူမဟာဒပစ္စဝကနာတာ ပတ္ထုမဟာတပစ္စောခဏတာဖယားရှင်ပေါ်မှာအယူအသေးအလေးအမြန်ပြုရမယ်တဲ့တရားလိုလားတဲ့ပုဂ္ဂိုလ်မှန်သမျှဖယားပေါ်မှာဘာလို့ရပါမလဲအယူအသေးလေးအမြန်ပြုရမယ်မြတ်စွာဘုရားရှင်ဆိုအမတန်ဂုံကြီးမားတယ်အမတန်ဂုံကြီးမားတဲ့ဖယားရတပိသတော်ကဖြစ်ကြတဲ့တို့ဟာပြင်းပြင်းရည်နေလို့မတော်ဘူးဆိုပြီးတော့ဘုရားရှင်ကဂုံကိုအမြဲတမ်းလေးစားရတယ်တဲ့ဘုရားကိုလေးစားဖို့မလိုဘူးလား ဘုရားကိုကြည်ညိုတဲ့တရားတရားရှိတဲ့ယုံကြည်မှရင်တရားအထုတ်တာပါပဲကျူစားတာပါပဲဘုရားကိုတည်ပြီးတော့ယုံကြည်ချက်မရှိတဲ့ယောဂီတွေကြတော့တရားအထုတ်တဲ့အခါကျပြင်းနေတတ်တယ်ဒါကြောင့်သတ္တုမန္တပစ္စဝခဏတာဘုရားပေါ်မှာအာဟုတခုပြုတ်ပြီးတော့အမြဲတမ်းအယုအသေးလေးမြန်ထားရတယ်တဲ့အနံပါတ်6အင်္ဂါနံပါတ်9ဇာတိမဟာတာပစ္စောခဏတာအမျိုးသားကိုယူသေးရမယ်မြတ်စွာဘုရားရှင်ရဲ့မျိုးသားကပါသူဝင်မင်းမျိုးမြတ်စွာဘုရားရှင်ရာ အမျိုးလေးပါးထဲမှာကာကေအမိမျိုးဟာအကြည့်ကျဆုံးပဲအမြတ်ဆုံးမျိုးပဲဒါကြောင့်မို့ဖရာရတရားကိုအထုံနေကြတဲ့ဖရာရသားတော်သမီးတို့တွေလည်းပဲဖရာနဲ့အမျိုးတော်တယ်ယောဂီတွေဖရာနဲ့အမျိုးမတော်ဘူးလားတော်တယ်ဖရာနဲ့အမျိုးတော်ရဆိုရှင်ဖရာရဲ့အမျိုးပေါ်မှာယုတ်တယ်လေးစားဖို့မလိုဘူးလားဖရာအမျိုးကမပြင်းတာဘူးတဲ့ယောဂီတို့ဖရာအမျိုးကပြင်းလို့ဖြစ်ပါမလားဖရာနဲ့အမျိုးတော်ရပုဂ္ဂိုလ်တွေပြင်းလို့ဖြစ်ပါမလား ယောဂီတွေအင်္ဂိုင်းလို့ဖြစ်ပါမလားအဲအင်္ဂိုင်းနေစဉ်းစားကြည့်ပါငါဖရာမျိုးပဲဖရာမျိုးဆိုရင်ပြင်းလို့မတော်ဘူးအင်္ဂိုင်းလုံးမတော်ဘူးကြိုးစားမှတော်မယ်လို့အမျိုးနဲ့ဆက်စားပြီးတော့လည်းပဲစဉ်းစားဆင်ခင်ရင်လုံလာဝီရိယထက်မြက်လာတတ်တယ်တဲ့အဲ့ဒါဒါအမျိုးတော်ပုံလေးဘယ်နှပါပြီးသွားပြီလဲအတိဘကခက်တယ်ဒါကြောင့်ကျင်ကျင်လေးပြောနေရတယ်နံပါတ်၈သဗ္ဗမစာရိမဟာတပစ္ဆဝခဏတာ တည်င်းသုံးဖော်များကိုအားကြပြီးတော့ကြိုးစားပါခုတရားထန်နေကြတဲ့ယောဂီတွေဟာတည်င်းသုံးဖော်တွေပဲသဗ္ဗမာစာရီခေါ်တယ်သဗ္ဗမာစာရီဆိုတာမိမိတို့နဲ့တရားအတူတကွจิตဖော်จิตပဲပုဂ္ဂိုလ်တွေသူတော်ကောင်းတွေတဲ့ကိုကပြင်းနေရင်တည်င်းသုံးဖော်တွေကလုံးလာဝီရိယဆိုရှိရှိနဲ့တရားထိုင်နေကြတဲ့ကိုကပြင်းနေတဲ့အင်္ဂိုင်းတွေဆိုရင်တော်ပါမလားဟောငါကတော့အင်္ဂိုင်းနေတယ်မတော်ဘူးသူများတွေကတရားထိုင်နေကြတယ်သူများမြင်တော့ငါရှက်စရာကြီးပဲဆိုပြီးတော့ တည်င်းဆုံးခေါ်ဒီပုံမှာအလေးပြုတဲ့အနေနဲ့လည်းပဲအဲယူသေးလေးစားပြီးတော့ဝိရိယကိုထက်မြအောင်လုပ်ပေးရတယ်တဲ့အဲ့ဒါအဲ့ဒါကိုသဗ္ဗမစရိမဟာတပစ္စောခဏတာလို့ခေါ်တယ်ကိုယ်နဲ့တူတရားထိုင်နေတဲ့ယောဂီတွေကမအင်္ဂိုင်းဘူးကိုတယောက်တည်းအင်္ဂိုင်းနေတယ်ဆိုရင်တော်ပါမလားအဲမတော်ဘူးတဲ့ဒါကြောင့်တည်င်းသုံးခေါ်တဲ့ပုံမှာအလေးပြုရတယ်အလေးပြုရင်လည်းပဲဝိရိယဆိုတာတွတ်တယ်လာတတ်တယ်တဲ့ဒါနံပါတ်၈နံပါတ်9 ကုသီတပုဂ္ဂလာပရိဝေသနာတာပြင်းရည်တဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ပါလူပြင်းကိုရှောင်ကျင်ပါတဲ့ကိုယ်လွယ်ပါတယ်နဘကိုယ်ကပါလေလေလူပြင်းကိုရှောင်ကျင်ပါဟိုခန့်ကိုကုစကားပြောလိုက်ဒီခန့်ကိုကုစကားပြောလိုက်ဟိုကစကားကိုယူလာလိုက်ဒီကစကားဟိုယူသွားလိုက်အဲ့ဒါလို့စကားတွေအကြောင်းအရာတွေကိုအယုံအဝဲလုပ်တဲ့ယောဂီများနဲ့မပေါင်းသင်းနဲ့တဲ့ယောဂီပြင်းတဲ့အတူမနေနဲ့လေအတူနေရင်ကိုယ်ဘာဖြစ်သွားတာလဲ ဓာတ်ကူးပြီးတော့ကိုယ်လည်းပြင်းသွားတတ်တယ်အဲ့ဒါလို့ယောဂီပြင်းနေမရှိဘူးလားဟိုဆောင်သွားလိုက်ဒီဆောင်သွားလိုက်ဟိုခန်းကူးလိုက်ဒီခန်းကူးလိုက်မရှိဘူးလားအဲ့ယောဂီမျိုးอืมရှိတယ်သူတို့နဲ့အတူမနေရဘူးလေနံပါတ်30အာရဒဝိရိယပုဂ္ဂလသေဝနာတ္တာလုံလာဝိရိယဇွဲရှိတဲ့ပုဂ္ဂိုလ်နဲ့ရှင်တွဲပြီးတော့နေပါဘယ်သူနဲ့နေရမှာတော့လုံလာဝိရိယဇွဲရှိတဲ့ပုဂ္ဂိုလ်နဲ့ရှင်တွဲပြီးတော့နေပါတဲ့ ဇွဲရှိတဲ့ဝိရိယရှိတဲ့ပုဂ္ဂိုလ်နဲ့တူနေတော့ကိုလည်းပဲဝိရိယတွေထက်သန်ပြီးတော့မလာဘူးလားသူအာထုတယ်လို့ငါလည်းအာထုမယ်သူထိုင်တယ်လို့ငါထိုင်မယ်လို့ဖြည့်ပြီးတော့စိတ်ထဲမှာမပေါ်နိုင်ဘူးလားဒါကြောင့်တော့ဘသူနဲ့တွဲပြီးတော့နေမှာလဲကိုယောဂီတွေကဘသူနဲ့တွဲနေတာတော့ပြင်းရလူပြင်းတဲ့ချင်းချင်းပေါ့ဝိရိယရှိတဲ့ဝိရိယရှိတဲ့ချင်းချင်းပေါ့အဲ့ဒါတွေဓာတ်ကူးပြီးတော့နေကြတယ်ယောဂီတွေကနံပါတ်17တဒ္ဒဒီမုဒ္ဒတာ ဝိရိယသံဘောဇင်တရားဖြစ်အောင်ငါကြိုးစားအားထုတ်မယ်ထားရမယ်ဝိရိယသံဘောဇင်တရားတွေငါသံဓမ္မဖြစ်အောင်ကြိုးစားအားထုတ်မယ်လို့ထားပါနံပါတ်17ရပါလေလေဝိရိယသံဘောဇင်တရားတွေဖြစ်ဖို့ရင်အမျက်စိတ်ကိုကိုင်ညွန်ပြီးတော့ထားပါအဝိရိယသံဘောဇင်တရားဖြစ်ရမယ်ဝိရိယသံဘောဇင်တရားဖြစ်ရမယ်ဆိုပြီးတော့စိတ်ကိုအမျက်တမ်းကိုင်ညွန်ပြီးတော့ထားပါစိတ်ညွန်ပြီးတော့နေပါအားလုံးဘယ်နှပါလဲ17 ဝိရိယသံဘောစဉ်ဖြစ်ဖို့အကြောင်းဘယ်နှပါလိုအပ်နေတယ်လဲနံပါတ်1အပယ်ဘေးကိုဆင်ခင်ပါနံပါတ်2အကျုပ်အာနိသင်ကိုမြင်ပါနံပါတ်3လမ်းစဉ်ကိုယူသေးပါနံပါတ်5ဆွမ်းအလှူတကားတွေဗမာသနာညှာတာပါနံပါတ်4နံပါတ်5ဖရာရဲ့အမွေကိုခံယူပါနံပါတ်6ဖရာရှင်ဗမာအယူသေးပြုပါနံပါတ်9 ဖရာရဲ့အမျိုးကိုတော်ဆပြီးတော့ဇွဲထားပါနံပါတ်ရှင်တည်င်းသုံးဖော်များကိုအားကြပြီးတော့အထုတ်ပါနံပါတ်ကိုလူပင်းကိုကျင်ဆောင်ပါနံပါတ်30ဝိရိယရှိသူနဲ့ရှင်တွဲပြီးတော့နေပါနံပါတ်31ဝိရိယသံဖို့စဉ်ဖြစ်ဖို့ရအမြဲတမ်းစိတ်ကိုကန့်ညွန်ပြီးတော့ထားပါအလုံးဘယ်နှပါလဲနားလည်ရလားနောက်ဘက်ကအိပ်ပျော်နေတဲ့ယောဂီတွေနဲ့နှုတ်လိုက်အောင်အိပ်ပျော်နေတတ်တယ် ဆောင်းပုတ်ကလေးဆိုရအောင်ကဲဆိုအပေဘေးဆင်ခြင်းနံပါတ်1အာနိသင်အာနိသင်ဆိုတာကဝိရိယအကျုပ်အာနိသင်ကိုမြင်ပါတဲ့ဝိရိယအကျုပ်အာနိသင်ကိုမြင်ပါတဲ့အပေဘေးဆင်ခြင်းအာနိသင်အာနိသင် လမ်းစဉ်ယုတ်သေးပါဒီလမ်းစဉ်ကိုအထုတ်တဲ့လမ်းစဉ်ကိုယုတ်သေးပါတဲ့ရေယုတ်သေးလေးလေးစားစားတရားကိုအထုတ်ပါတဲ့နာဘ1 2 3အပေဘေးဆင်ခြင်းအာနိသင်လမ်းစဉ်ယုတ်သေးပါအပေဘေးဆင်ခြင်းအာနိသင်အာ လမ်းစဉ်ယူသေးပါတိနှစ်သုံးနော်ဆွမ်းကျုပ်တုတ်ပြန်ဆွမ်းလှူတဲ့ပုဂ္ဂိုလ်တွေကိုလက်တုတ်ပြန်တဲ့အနေနဲ့လက်ဝိရိယကြိုးစားအထုတ်ပါအကျိုးရှိအောင်အထုတ်ပါတဲ့ဆွမ်းကျုပ်တုတ်ပြန်မြတ်မွေခံမြတ်စွာဘုရားရှင်ပေါ်မှာအမွေခံပါလက်ဓမ္မမလို့ခံယူပါတဲ့ဝိရိယစိုက်ပါတဲ့ ဆွမ်းကျူးတုတ်ပြန်မြတ်မွေခံပြုရန်မြတ်ဆရာမြတ်စွာဘုရားပေါ်မှာအယုအသေးပြုပါတဲ့3 4 5ဆွမ်းကျိုးတုတ်ပြန်မြတ်မွေခံပြုရန်မြတ်ဆရာ4 5 6နော်4 5 6ဆွမ်းကျိုးတုတ်ပြန်က4 မြတ်ဝေခံက9ပြုရမြတ်ဆရာက6အပေါ်က1 2 3အခုက4 5 6သာကီမြို့တော်နံပါတ်9จิต3ဖော်ရှုမြော်ဆင်ခင်ပါခွန်နဲ့ရှစ်အဲကသာကီမြို့တော်ပြင်းလိုက်ရင်ငါတို့ဟာသတ္တဝေမင်းမျိုးတွေပဲပြင်းလို့မတော်ဘူးလို့ အမြုပ်ဇတ်ကိုဆင်ခြင်ပါတဲ့သာကီမြို့တော်သာကီမြို့တော်จิตသုံးဖော်จิตသုံးဖော်ရှုမြော်ဆင်ခြင်ပါရှုမြော်ဆင်ခြင်ပါจิตသုံးဖော်ဆိုတာကတရားจิตဖော်จิตဖက်ဖြစ်တဲ့သဗ္ဗမာစာရိမဟာတာငါပြင်းနေလို့မတော်ဘူးငါနဲ့သူတရားထိုင်တဲ့တရင်သုံးဖော်တွေကတရားจิตဖော်จิตဖက်ယောဂီတွေကသူတို့ကြိုးစားအထုံနေတယ်ငါကပြင်းလို့မတော်ဘူးဆိုပြီးတော့သူတို့ပေါ်မှာအားကြပြီးရှုမြော်ပြီးတော့ဆင်ခြင်ပါတဲ့အဲ့ဒါဆိုတဲ့ သာကီမြို့တော်จิตသုံးဖော်ရှုမြော်ဆင်ခင်ပါခွန်နဲ့ရှစ်ဒါကပြင်းသူကိုကျင်ဇွဲကောင်းရှင်ထိုတွင်စိတ်ညွန်ပါကိုယ်တစ်ဆက်တစ်ဆက်ပြင်းသူကိုကျင် လူပြင်းတွေကိုချောက်ကျင်ပါတဲ့ဇွဲကောင်းရှင်ဇွဲရှိသူနဲ့ရှင်တွဲပြီးတော့နေပါတဲ့ထိုတွင်စိတ်ညွန့်ပါဝိရိယသာဘောစဉ်ဖြစ်ဖို့ရန်အတွက်အမြဲအမြဲတမ်းစိတ်ကိုကိုင်းညွန့်ပြီးတော့ထားပါတဲ့ပြင်းသူကိုကျင်ဇွဲကောင်းရှင်ထိုတွင်စိတ်ညွန့်ပါဝိရိပွားယံ ဆက်တထံထုတ်ပြန်ထာကထာဝီရိပွားယံဆက်တထံထုတ်ပြန်ထာကထာဝိရိယသဘောစဉ်ပွားဖို့ရအတွက်အကြောင်း17ပါးလိုအပ်တယ်တဲ့ပြန်ဆိုအပေပိစင်ခြင်းအာနိပင်လမ်းစဉ်ယုတ်သေးပါ ဆွမ်းကျုပ်တုတ်ပြန်မြတ်မွေခံပြုရန်မြတ်စရာပါကီမြို့တော်จิตသုံးဖော်ရှုမျောဆင်ခြင်းပါပြင်းသူကိုကျင်ဇွဲကောင်းရှင်ထိုတွင်စိတ်ညွန့်ပါ ဝေရိပွားယံသတ္တထံထုတ်ပြန်ထာကထာကဲဆိုကြည့် လားဆိုတာနားလည်ပြီပေါ့ဤကဲ့သို့မြတ်စွာဟောကြားတော်မူအပ်သောဝိရိယသံဘောစဉ်တရားတော်ဒေသနာတော်များကိုယုတ်သေးစွာကြားနာကြကုန်သောဓမ္မသဝနာကုကံစေနာပေါင်းတို့ကြောင့်ယောဂီတို့ရဲ့သံဓမ္မဝိရိယသံဘောစဉ်ဖြစ်ပေါ်ရန်အကြောင်း17ပါးတို့ကိုဖြစ်ပွားစေကြကုန်လျက်ဖြစ်ပေါ်လာသောဝိရိယသံဘောစဉ်ကြောင့်မိမိရဲ့သံဓမ္မယုတ်နာခါသိချုံညာဖြစ်သောမိညာဘုံညာနိဗ္ဗာန်တရားထုတရားမြတ်ကိုလွယ်ကူသောအသိဉာဏ်ဖြင့်အာလောမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း